ယနေ့သာသနာတော်နှစ်2562ခုနှစ်ကောဇာတက္ကရီ1389ခုနှစ်နယုံလာဇန်2ရက်ခရစ်နှစ်2019ခုနှစ်မေလ29ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယား ဟမုံဘေးမြို့ဓမ္မန္တဝိဟာရကျောင်းတိုက်တော်ကြီးအတွင်း၌ရှင်မင်းဝန်ဆရာတော်ကြီးအချိန်ပြည့်မဟာတတိပဋ္ဌာန်9ရက်တရားစခန်းပွဲမှာဝင်ရောက်ပြီးတော့မဟာတတိပဋ္ဌာန်တရားတော်များများကိုရိုးရိုးသေးသေးရှုပွားအထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပိလူမာကတတိပဋ္ဌာန်သုတ်တံ ဒေသမဒေသနာတော်မှာလာတဲ့ဣရိယာပဋ္ဌာပိုင်းကိုဘုန်းကြီးဓမ္မဒါနတရားလူပိလူမှာပါဣရိယာပဋ္ဌာပိုင်းမှာမြတ်စွာဘုရားရှင်ကကိစ္စတော်ဝါကိစ္စမိတိပသနာတိထိတော်ဝါထိတော်မိတိပသနာတိနိသိဏောဝါနိသိဏောမိတိပသနာတိတရားနောဝါတရားနောမိတိပသနာတိလို့သွားတဲ့အခါမှာသွားတဲ့အမူအရာရှုမှတ်ပုံတွေကို သွားရင်သွားမှန်သိအောင်ရှုဖို့မြတ်စွာဘုရားညွှန်ကြားတော်မူခဲ့တယ်။ရက်တဲ့ခါမှလည်းပဲရက်တဲ့အမူအရာလေးကိုသိအောင်ရှုဖို့မြတ်စွာဘုရားရှင်ညွှန်ကြားတော်မူခဲ့တယ်။ညွှန်ကြားတဲ့အတိုင်းလေးယောဂီပုဂ္ဂိုလ်များကိုဈဉ္ညာသွားရင်ရှုမှတ်ပုံရရင်ရှုမှတ်ပုံလေးသင်ကြားပေးခဲ့ပြီ။နိသိဏောဝါနိသိဏောမိတိပဇာနာတိထိုင်ပြီးတော့ရှုမှတ်တဲ့ခါမှလည်းရှုမှတ်ပုံရှုမှတ်နည်း ရရှင်ဟောကြားတော်မူတဲ့အတိုင်းပဲသင်ကြားပေးပြီဒီကနေ့တရားနောဝါတရားနောမိတိပါဇာနာတိလျောင်းတဲ့ခံမှာလည်းပဲအဲ့ဒီလျောင်းတဲ့အမူအရာလေးကိုမှန်တိုင်းသိအောင်ရှုဖို့ပါပဲဣရိယာပု၄ပါးမှာအခု၄ပါးစလုံးဘုံကြီးရှုမှတ်ပုံလေးကို ယောဂီတံယောဂီတံယောဂီတံရှုတတ်အောင်မှတ်တတ်အောင်ပွားများတတ်အောင်သင်ကြားပေးနေပါအဲဒီမှာလျောင်းတဲ့ဣရိယာပုကြတော့ညာတော်အားဖြင့်ဘုန်းကြီးတို့တရားရှိမှနေကြတဲ့ယောဂီသူတော်စင်များဣရိယာပေါ်ရောက်ပြီးတော့မှကိုကဣရိယာပေါ်မှာစောင်းမှခြုံပြီးပြီဆိုမှမျက်စိလေးမှိတ်ပြီးဖောင်းနေပိနေမှတ်ကြတာတကယ်တော့ အဲ့ဒီအဲ့ရဝင်တဲ့အချိန်ကစပြီးရှုမှတ်ရမှာလေယောဂီပုဂ္ဂိုလ်ဟာမိမိအဆောင်ကိုပြန်ရင်ပြန်နေသူ့ရဲ့ခြေလမ်းတိုင်းခြေလမ်းတိုင်းကိုသတိကပ်သွားရတယ်ကိုယ်အဆောင်ရောက်ပြန်တော့လည်းပဲကိုယ်ခန်းပေါက်ရောက်ပြန်တော့လည်းရက်တော့ရက်တယ်ရက်တယ်တကားပေါက်စီလဲလန်းတော့လန်းတယ်တကားပေါက်ကိုကင်တော့ကင်တယ်တွန်းတော့တွန်းတယ်ဖွင့်တော့ဖွင့်တယ်စသည်ပေါ့တကားပေါက်လေးပြန်စီတော့စီတယ် အဲ့ဒီကနေပြီးတော့မိမိကြွားတယ်လမ်းနေကြတယ်မိမိအိမ်မက်နေရကရင်ညောင်ဆောင်ပေးတည်အောင်အဲ့ဒီကရင်ညောင်ဆောင်နှမ်းရောက်တော့မိမိရက်မဲ့အိမ်မက်နေရနှမ်းရောက်တော့ရက်တယ်ရက်တယ်ရက်တဲ့အမူအရာလေးကိုယောဂီပုဂ္ဂိုလ်ရှုနေရတာထိုင်ချလိုက်တဲ့အခါမှာလည်းပဲထိုင်နေထိုင်နေထိုင်နေကြရမောဒါဘုန်းကြီးတို့ရုပ်ရဲ့ရှုမှတ်ပုံလေးပဲပြောနေတာနော် တကယ်အမှတ်တွေကောင်းနေတဲ့ပုဂ္ဂိုလ်ကြတော့စိတ်နဲ့တရားလေးရဲ့အူဆုံးပေါ်ပေါ်လာတာလေးကိုရှုထွင်ရတာအဲဒီမှာရက်တော်လေးရက်တယ်ထိုင်ခြင်းနဲ့စိတ်ကိုဖြစ်ပေါ်လာရင်ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ထိုင်ချလိုက်တော့မှတည်ပြီးချင်းတည်ပြီးချင်းထိုင်နေထိုင်နေထိုင်နေရှုရအဲ့ဒီထိုင်ပြီးပြန်တော့မိမိလဲခြင်းနဲ့စိတ်လျောင်းခြင်းနဲ့စိတ်ဒီဖြစ်ပေါ်လာရင်လဲခြင်းနဲ့လဲခြင်းနဲ့လဲခြင်း တည်ခြင်းတည်ခြင်းမိမိလဲချလိုက်တော့မှလေးတွေလေးတွေလေးတွေလေးတွေအစဉ်စဉ်အေးရဝရောက်လို့ခေါင်းနဲ့ထိပြီဆိုတော့မှထိရထိရတစ်ဖက်ကိုလှည့်ခြင်းလှည့်ခြင်းနဲ့တစ်ဖက်ကိုလှည့်တော့လှည့်ရင်ဆောင်းတော့ဆောင်းနေစသည်အဲ့ဒီပြုဝက်ကိစ္စလေးတွေအာလုံးပြုပြီးပြီဆိုမှဖောင်းနေပိနေဖောင်းနေပိနေရှုမှတ်ရင်းနဲ့ပဲပြပြောသွားဒါမနေ့က ယောဂီပုဂ္ဂိုလ်များကို ရှုမှတ်ပုံသည်လျောင်းတဲ့အခါကာလမှာလည်းပဲလက်ရနံတောင်းစောင်းပြီးအိပ်ဖို့ဆိုတာယောဂီသူတော်စင်များအိပ်ပုံအိပ်နည်းလေးတွေပြောခဲ့ပြီးအခုဟာတကယ်လို့ပက်လက်ကလေးအိပ်မယ်ဆိုရင်တော့လည်းပဲဝမ်းပိုက်ပေါ်လက်တင်ပြီးဖောင်းနေပိန်နေဒါလေးရှုရင်အိပ်ရတကယ်လို့မိမိဟာစောင်းရဲ့အိပ်မယ်ဆိုရင်လည်းပဲအိပ်တယ်ထိတယ်အိပ်တယ်ဆိုတာမိမိခန္ဓာကိုယ်ဖီလာကန်းလာဆန်းဆန်းလေးစောင်းရက်ကလေးဒါလေးကိုအိပ်တယ်လို့ရှုတယ် ကျမ်းနဲ့ထိတဲ့နေရာတနေရာကိုအာယုစိုက်ပြီးထိတယ်အိတ်တယ်ထိတယ်အိတ်တယ်ထိတယ်ဒီလိုပဲရှုမှတ်သွားတာဘုမဟုတ်ဝင်လေထွက်လေရှုတဲ့ပုဂ္ဂိုလ်ကြတော့လည်းပဲဝင်လေသည်ထွက်လေသည်ဒါလေးရှုမှတ်ပြီးတော့ပြောသွားတာဒါယောဂီပုဂ္ဂိုလ်ဟာအဲ့ဒီလိုလျောင်းဆက်တဲ့အချိန်လေးမှာလည်းပဲဒီလျောင်းတာလေးကိုသိချင်ရှုရလျောင်းစဉ်ဆက်ဆက်လျောင်းနဲ့မှတ်၍နှစ်ရယုံနာကွဲသိရန်မှတ်ဉာဏ်ရှင်၍ကြည်တဲ့ လျောင်းတဲ့အခက်ကလေးမှာသေးသေးချာချာကြည့်လျောင်းစဉ်ဆက်ဆက်လျောင်းတယ်လို့မှတ်တယ်လျောင်းတယ်မှတ်၍ဟိုကလျောင်းနေတာလေးကခန္ဓာကိုယ်ကတခြားရှုမှတ်နေတာလေးကတခြားလျောင်းစဉ်ဆက်ဆက်လျောင်းတယ်မှတ်၍နှစ်ရက်ယုံနာကွဲတိယမှတ်ဉာဏ်ရှိ၍ကြည့်အဲ့ဒီမှာလျောင်းနေတာလေးကဖိလာကန္နာစမ်းစမ်းလေးကယုတ်တရားရှုမှတ်ပြီးတော့သိလိုက်တဲ့စိတ်လေးကနန္တရားပဲဒါယုံတဲ့နာပဲ ေလျောင်းတဲ့ခါမှာလည်းပဲတေချာရှုကြည့်တဲ့ခါမှာတောင့်တင်းနေတဲ့သဘောတွေ့ရတာအဲဒီတောင့်တင်းနေတာဝါယောတယုတ်တရားသူ့ကိုသိနေတဲ့စိတ်ကလေးကနံတရားဒါတယုတ်နဲ့နံကြီးတယ်လျောင်းတဲ့ခိုက်ကလေးတွေမှာဒီလိုရှုသွားတာရှုရင်ရှုရင်နဲ့ပဲတမာရီအားတွေတတိအားတွေတမာရီအားတွေထက်တန်အကောင်းစွာရရလာတော့ဒီတဲ့ဝိပဿနာဉာဏ်တွေက ပိုပြီးတော့ထက်ထက်မြက်မြက်ဖြစ်လာသူအပြင်တော့စိတ်ရဲ့စွမ်းအားတွေကထက်မြက်လာ ထင်းမြက်လာတဲ့အခါဒီပေါ်မှာစိတ်အနေလေးကြာလာတဲ့အခါကလည်းကြတော့ကိုရှုမှတ်တဲ့ရှုကံအာယုံလေးရဲ့ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်တင်းနေတာဆိုရင်တင်းလိုက်ပြောင်းလိုက်တောင်းနေတယ်ဆိုရင်တောင်းလိုက်ပြောင်းလိုက်တဏှာပြီးတဏှာတဏှာပြီးတဏှာသူ့ဟာသူလှုပ်တာလေးတွေပေါ်နေရင်လည်းအဲ့ဒီလှုပ်တာလေးတွေရှူရင်းနေပဲသူ့ဟာသူပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်တိလိုက်ပြောင်းလိုက်ဒီသဘောလေးပဲသွားနေတာအဲ့ဒီလိုမမြဲတဲ့သဘောလေးတွေကိုယောဂီပုဂ္ဂိုလ်ဟာတေချာရှူရင်းနေပဲတိသွားတာ အဲ့ဒါဝိပဿနာဉာဏ်သိသိတာအဲ့ဒီမမြဲတာကိုတည်တည်ချာချာသိမှဟိုဘက်ကဆင်းရဲတာစိုးမရတာယရနေဆံတန်ဒုက္ခံအကျဉ်မမြဲတဲ့တရားဟာဒုက္ခဆင်းရဲပဲတန်ဒုက္ခံတရဏတ္တာအဲ့ဒီဆင်းရဲတရားဟာစိုးမရဘူးဒါဒီဒီဆင်းရဲတွေမလာပါနဲ့လို့လည်းတားလို့မရဘူးဘယ်လိုမှလည်းပြောလို့မရဘူး ယုံနာရနေရင်ဒီဖြစ်ဖြစ်ဆင်းရဲတွေကတွေ့နေမှာကြီးတယ်။ဒါကြောင့်ကိုယ်သဘောမဟုတ်ဘူးသူသဘောပဲဆိုတဲ့အစိုးမရတဲ့အနတ္တသူဟာသူသူသဘောတိုင်းသူဖြစ်ပြနေတဲ့သဘော။ဒါကိုအစိုးမရတဲ့အနတ္တနေအားဖြင့်ယောဂီပုဂ္ဂိုလ်ကဉာဏ်နဲ့ထင်လာလို့ရှိရင်တော့ဒီနတ္တနုပဒနာဉာဏ်နဲ့အာကောင်ထက်တန်စွာရလာပြီဆိုရင်အဲ့ဒီမှာဝိပဿနာဉာဏ်အားဖြင့်ဆင်းဆင်းရင်းကျက်ပြည့်စုံပြီးတော့နောက်ဆုံးဖြစ်မှုပြည့်မှုတွေပြည့်စဲသွားတယ် အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်ပြီးမျက်မှောက်ပြုတွေ့သိမှာပါဒီလျောင်းတဲ့ဣရိယာပုလေးနဲ့ရှုမှတ်တဲ့အခါကဏ္ဍမှာလည်းပဲမိမိရှုနိုင်တယ်လို့ကိုယ်အိမ်မှာပဲဖြစ်ဖြစ်ဒီတရားခွင်မှာပဲဖြစ်ဖြစ်ပလက်ကလေးပဲထားပြီးရှုရှုစောင်းရက်ကလေးပဲထားပြီးရှုရှုရှုမှတ်ရင်းနဲ့ပဲအိပ်ပျော်သွားမယ် တရားအထုတ်တဲ့ပုဂ္ဂိုလ်ဟာဒီတိုင်းနဲ့အတွေးနဲ့အေးရမှာမဟုတ်ဘူးစဉ်းစားပြီးအေးရမှာမဟုတ်ဘူးရှုမှတ်မှုလေးနဲ့အေးရမှာရှုမှတ်မှုလေးနဲ့ပဲအိပ်ပျော်သွားမယ်နောက်နိုးလာတော့လေဘုန်းကြီးမနေ့ကပြောတဲ့အတိုင်းပဲရှုမှတ်မှုလေးနဲ့ပဲနိုးလာမယ်အဲ့ဒီလိုလျောင်းရင်းရှုမှတ်တဲ့ရှုမှတ်လို့တရားရသွားတဲ့ပုဂ္ဂိုလ်ဆိုရင်ဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာအင်မတန်ထင်ရှားခဲ့တဲ့ညီတော်အာနန္ဒာပေါ့ ဒီတော့အာနန္ဒာဟာဒီတရားရဖို့လည်းအမတန်ထူးခြားတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။နောက်ဆုံးပြိဋိဘံဝင်ဆန်တဲ့အချိန်မှလည်းပဲသူနဲ့မှမတူဘူး။အမတန်ကိုထူးထူးခြားခြားပြိဋိဘံဝင်ဆန်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ရှင်အာနန္ဒာ။ကုရှင်အာနန္ဒာဟာမြတ်စွာဘုရားရဲ့အနိကအလုတ်အကျွေးဖြစ်ပါတယ်။အဲ့ဒီမှာအနိကအလုတ်အကျွေးဖြစ်တော့ ဒီအလုတ်ကျွေးမဖြစ်ခင်မှာဆိုရင်လည်းပဲမြတ်စွာဘုရားထံကနေပြီးသူတောင်းစုအနေအားဖြင့်မြတ်စွာဘုရားဘယ်ပုဂ္ဂိုလ်ကိုပဲဟောဟောအဲ့ဒီဟောတဲ့တရားကိုတပည့်တော်ကိုပြန်ဟောပေးမယ်ဆိုရင်တပည့်တော်မြတ်စွာဘုရားကိုလှုပ်ကြွေးပါမယ်ဗျာဆိုတဲ့တောင်းဆိုတဲ့မှာပါတယ်။ဘာတော့ဘုရားရှင်ကိုရောမြတ်ကြီးဟာတခါတည်းရန်တန်ခါပြိတ္တနဲ့ဟောကြားရတာရှိတယ်လို့တခါတည်းရန်မှာတူတဲ့တယောက်တည်း ကျွတ်တန်းဝင်မှာသိတဲ့အတွက်ကြောင့်မြတ်စွာဘုရားခီးပေါင်းများစွာမိုင်ပေါင်းများစွာသွားပြီးတော့အဲ့ဒီပုဂ္ဂိုလ်ကိုသွားပြီးတပါးတဲ့ဟောပြောတာချောတာရှိတယ်။အဲ့ဒီအခါမျိုးတွေမှာညီတော်အာနန္ဒမပါဘူး။မပါတဲ့အခါမှာပြန်ရောက်လို့ရှိရင်ညီပါလိမ့်မှာအာနန္ဒငါဖက်ဘယ်ပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့ငါဒီတရားကိုဒီလိုဟောခဲ့တယ်ဆိုတာကိုညီတော်အာနန္ဒကိုပြန်ဟောပြ။ ပြန်ဟောပြတဲ့အတွက်ကြောင့်မို့ညီတော်အာနန္ဒာဟာမြတ်စွာဘုရားဟောသမျှတရားတွေအားလုံးသိသိထားတယ်အကုန်လုံးသူ့ရဲ့ဉာဏ်ထဲမှာဒါကြောင့်မို့ဓမ္မဗန္ဒာကာရိကဆိုတာမြတ်စွာဘုရားဟောသမျှတရားတွေကိုအားလုံးစူးစီးသိသိထားတဲ့ပုဂ္ဂိုလ်ဗန္ဒာတိုက်ကြီးပေါ့တရားဗန္ဒာတိုက်ကြီးဒါကြောင့်မို့အခုဘုန်းကြီးတို့မြန်မာနိုင်ငံမှာတိပိဋကပြန်ဆိုကြတဲ့ ပိဋကသုံးပုံကိုအလုံးပြန်ဆိုပြီးကြတယ်ဖြစ်ဆိုပြီးကြတယ်မထေမြများကိုနိုင်ငံတော်ဆိုရကဓမ္မဗန္ဒာကာရိကာဆိုတဲ့ဘွဲတစိတ်တော်ဆက်ကတ်တယ်ဆိုတာတန်ကြီးတော်အာနန္ဒာကိုမြတ်စွာဘုရားပေးထားခဲ့တဲ့ဘွဲတော်ပဲဓမ္မဗန္ဒာကာရိကတရားတွေအားလုံးကိုသိသိထားတဲ့ပုဂ္ဂိုလ်တရားဗန္ဒာတိုက်ကြီးအဲဒီမှာညီတော်အာနန္ဒာမြတ်စွာဘုရားကိုပြုစုလုပ်ကြွေးတဲ့ကံမှလည်း နေ့မှလည်းပဲမြတ်စွာဘုရားထံမှာပဲညာပိုင်းဆိုရင်သုံးချိန်တိုင်နဲ့ညင်ဥယျာဉ်အချိန်မှလည်းပဲမြတ်စွာဘုရားတရင်သုံးတော်မူတဲ့ကန္နာကုတီတိုက်ကိုပတ်တယ်ညင်နေရမှလည်းပဲသွားပြီးတော့ကန္နာကုတီတိုက်မှာသွားတယ်မိုးတောင်ရံရောက်ပြန်တော့လည်းပဲကန္နာကုတီတိုက်ကိုသွားတယ်တညကိုသုံးချိန်မြတ်စွာဘုရားထံသွားတယ်တကယ်လို့မြတ်စွာဘုရားအလိုရှိလို့ညီပွားလိမ္မာအာနန္ဒာလို့ခေါ်လိုက်ရင် အရန်တဲ့အစင်သင်ဖြစ်အောင်ဆိုပြီးတော့အဲ့လောက်တိအောင်မြတ်စွာဘုရားပုံမှာကြောင်းကြဆိုင်ပြီးတော့ပြုစုလှုပ်ကြွေးတဲ့မထေဖြစ်ပါတယ်အဲ့လိုဆိုတော့ဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ပိုင်းအဲ့လိုဝန်ဆံတော်မူပြီးတဲ့နောက်ပိုင်းမှာရှင်မကတ္တဗမထေမြတ်ကြီးကခကြီးကြွနေတယ်ဒီသစာကြီးကြွနေတယ်နောက်ပါတန်ဃာတော်များနဲ့ အဲဒီမှာပရပယဟန်တစ်ပါးကနေပြီးတော့ရှင်ဘုရားပဲကြွမလို့လေငါဒီလိုဒီလိုပဲကြွမလို့ဆိုတော့ခေါရမဗုဒ္ဓတောင်ခန္ဓာပရိနိဗ္ဗာန်ဝန်ဆံတော်မူသွားပြီဆိုတဲ့တည်င်းစကားကြားတော်မှာအဲ့ဒီမှာရှေ့ကိုခရီးဆက်လို့မဖြစ်တော့အဲ့ဒါနဲ့ကိတ္တခဏကိုခဏီကိုရန်နာစီပြီးတော့ပြန်ပြီးတော့မြတ်စွာဘုရားထံပြန်ကြွဖို့အတွက်ကိတ္တခဏရန်နာအဲ့ဒီလို ဗရမယဟန်ကနေပြီးတော့ရှင်မဟာကတ္တဗမထေရမြတ်ကြီးကိုကောရမဗုဒ္ဓပြိဋိဘံဝန်ဆံသွားပြီဆိုတဲ့သတင်းစကားပြောကြတာကိုဘေးကပုထုဇဉ်ယဟန်တို့တွေလည်းကြားကြတော့ပုထုဇဉ်ယဟန်တို့များဟာဒီခါလဲဖြည့်စီနိုင်မဲနဲ့ငါတို့တော့မိခိုရာကင်းမဲ့ပြီတကယ်အရေးအာဝါဒငါတို့တော့ကင်းလွတ်သွားပြီဆိုပြီးတော့ဝမ်းနဲ့ပူဆွေးပြီးငိုကြွေးကြတယ် အဲ့ဒီမှာငိုကြွေးကြတဲ့အခါမှာယဟန်ကြီးတစ်ပါးကယဟန်အိုကြီးတစ်ပါးကမရှင်တို့ဘာကြောင့်ဒီလောက်ပူဆွေးတော့ကရောက်နေရတာလဲဂေါရမဗုဒ္ဓပြိဋိဘံဝင်ဆံသွားတာတို့အတွက်ငိုကြွေးဖို့မဟုတ်ဘူးတဲ့ဝမ်းမြောက်ဝမ်းသာဖြစ်ဖို့သူကဝမ်းမြောက်ဝမ်းသာဖြစ်ဖို့ဂေါရမဗုဒ္ဓဟာဟိုလိုမနေရဘူးဒီလိုမနေရဘူးဟိုလိုမထိုင်ရဘူးဒီလိုမထိုင်ရဘူးဟိုလို မစမ်းရဘူးဒီလိုမစမ်းရဟိုလိုမပြောရဘူးဒီလိုမပြောရဘူးလေငါတို့ကအမြဲတမ်းချုပ်ချယ်နေတယ်အခုမရှိတော့ချုပ်ချယ်မဲ့ပုံကို မရှိတော့ဘူးလေဒါဝမ်းသာစရာပဲဆိုပြီးတော့အဲ့ဒီလိုပြောတဲ့အခါမှာ ရှင်မကတ္တဗမထေရကြီးကမြင်လဲမြင်ကြားလဲကြားဩမြတ်စွာဘုရားပြိဋိဘသန္နာမအခုမှရပ်ပိုင်းရှိသေးဒီလိုပုံကိုမျိုးတွေရှိနေပါရောလားဒီနေ့တစ်ချိန်မြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေကို ဒီအတ္တမဆိုတဲ့ဝါဒီတွေဒီပုဂ္ဂိုလ်တွေကနေပြီးတော့လွှမ်းမိုးသွားရင်ဓမ္မတရားတော်တွေပျောက်ဆုံးသွားရကြီးရဲ့ဆိုပြီးတော့အဲ့ဒီအချိန်ကစပြီးမြတ်စွာဘုရားရဲ့တရားတော်တွေစူးစီးပြီးတော့တန်ခါယနာတင်မှဖြစ်မယ်ဆိုတာအလုံးစူးစီးပြီးတော့သဘောတူရွတ်ဖတ်တဲ့ဆဲပြီးတော့အတည်ပြုကြတာအဲ့ဒါလုံးမဖြစ်မယ်ဆိုပြီးတော့သူ့ရဲ့စီကူးထဲမှာဖြစ်လာပြီးတော့မြတ်စွာဘုရားတန်ရောက်မြတ်စွာဘုရားဒီသောတာလောင်ကျွမ်းပြီးတဲ့အချိန်ပေါ့ အဲ့ဒီအချိန်မှာရှင်မကသဗ္ဗမထေရကြီးကဘုရားရှင်ဟောကြားထားတဲ့တရားတော်တွေကိုအားလုံးစုပေါင်းပြီးတော့တန်ခါယနာတင်မယ်။အားလုံးယဟန္တာတထောင်နဲ့တန်ခါယနာတင်မယ်။တမန်အဲ့ဒီမှာအနာဂတ်မပါဘူး၊သကရာဂတ်မပါဘူး၊သောတာပန်မပါဘူးယဟန္တာပုဂ္ဂိုလ်ကြီးတဲ့။အဲ့လိုယဟန္တာပုဂ္ဂိုလ်ကြီးတဲ့မြတ်စွာဘုရားဟောကြားထားတဲ့သုတ်တံအဘိဓမ္မာဝီနည်းဆိုတဲ့ ဒီတရားတွေကိုတန်ခါယနာတင်မယ်ဆိုပြီးတော့အဲ့ဒီမှာအတိပေးပြီးတော့တန်ခါတော်များကိုလည်းပဲရွေးချယ်အဲ့လိုရွေးချယ်တဲ့အထဲမှာဤတော်အနန္တမပါလို့မဖြစ်ပြန်ဘာကြောင့်လဲဆိုတော့မြတ်စွာဘုရားဟောတဲ့တရားတွေကညီတော်အာနန္ဒာအလုံးဆောင်မှတ်ထားတာတွေဖြစ်တယ်။သိသိထားတာဖြစ်တယ်။ညီတော်အာနန္ဒာမပါဘဲနဲ့မြတ်စွာဘုရားတရားတော်တွေပြည့်စုံမှုဆိုတာမလွယ်ဘူး မလွယ်တဲ့အတွက်ကြောင့်မို့ဒီတော့အနန္တကိုခေါ်ပြီးတော့အနန္တတရားကိုကြိုးစားအားထုတ်ပါငါတို့ဘယ်နေ့ဘယ်ရက်ဘယ်ချိန်ဘယ်အခါကာလရောက်ရင်မြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုစူးစီးပြီးတော့အတီးပြုတ်မယ်တန်ခါရဏတင်ညမယ်အဲ့ဒါလေးကိုသင်တရားကိုကြိုးစားအားထုတ်ပါတိုက်တွန်းတယ်တိုက်တွန်းတဲ့အတိုင်းလည်းပဲညီတော်အနန္ဒာဟာအထူးကြောင်းကြစိုက်ပြီးတော့တရားအားထုတ်ပါတယ်ဒါပေမဲ့လို့ ဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝန်ဆံတော်မူပြီးတာကလည်းပဲမကြာသေးတဲ့အခါကဏ္ဍကြတော့အားလုံးတရားဓမ္မတွေဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေအားလုံးကပူဆွေးတော့ကရောက်နေကြတော့မယ်အဲဒီလိုပူဆွေးတော့ကရောက်နေတဲ့အခါမျိုးမှာဆိုရင်ညီတော်အာနန္ဒာကိုတွေ့လိုက်ရမှာညီတော်အာနန္ဒာရဲ့နှစ်သိမ့်မှုလေးကိုခံလိုက်ရမှာစိတ်ထဲမှာအေးချမ်းတယ်အဲဒီလိုဆိုတော့တရားဓမ္မတွေကညီတော်အာနန္ဒာစီကိုပဲသွားကြတယ် ရေတော်အာနန္ဒာစီကိုပဲသွားတဲ့ခါကလာကြတော့ရေတော်အာနန္ဒာနေ့အချိန်မှာတရားအထုတ်ချိန်မရရှာဘူးဒီတရားဓမ္မတွေကိုပဲဟောပြောပြီးတော့သူတို့ကိုပဲနှစ်သိမ့်ပေးနေရတယ်သူတို့ရဲ့ပူဆွေးမှုတွေငြင်းအေးအောင်ညီတော်အာနန္ဒာဟောပြောပေးနေရနေ့အချိန်တွေကိုအာထုတ်ချိန်မရတဲ့အခါကလည်းကြတော့ညီတော်အာနန္ဒာဟာညအချိန်မှာအာထုတ်တယ်ဘယ်အချိန်မှာအာထုတ်တယ် ညအချိန်မှာညဆိုတော့အားလုံးကအနာယူသွားကြပြီဖြစ်တဲ့အတွက်ပိုပြီးတိတ်ဆိတ်တယ်အဲတော့တိတ်ဆိတ်တဲ့အချိန်မှာမိမိတရားအားထုတ်မယ်ဆိုပြီးတော့ညပိုင်းအချိန်တွေမှာတရားတွေအားထုတ်တယ်ဒါပေမဲ့လို့လူကျင်တာရဲ့လူကျင်တဲ့စိတ်ကလောဘစိတ်ကဥစည်းနေတဲ့အခါကလည်းကြတော့တရားကမရပြန်မတွေ့ပြန် ဒီလိုအနန္တဟာသောတပတ္တိမင်းရဲ့ပူညာရပြီးသောတပန်အရိယာပုဂ္ဂိုလ်ဖြစ်ပါတယ်ဒီသောတပန်အရိယာပုဂ္ဂိုလ်တောင်မှပဲခုကြည့်အထင်ညာရဖို့အတွက်သူကြိုးစားတဲ့အခါမှာဘလို့မှမရဘူးဖြစ်နေဘာကြောင့်လဲဆိုတော့သူရကျင်ဇောနဲ့ဝရိယတွေလွန်နေတယ်ဝရိယတွေလွန်နေတယ်တန်ခါရဏတင်ပွဲမှာမိမိမပါလို့လည်းမဖြစ်နောက်ပြီးတော့ဒီတန်ခါရဏတင်ပွဲဟာလေတုတ်တတန်ခါရဏတုတ်တဆိုတာ စင်ကြယ်ပုထုဇဉ်မပါဘူးသဂရကမပါဘူးအနာကမပါဘူးယဟန္တာပုဂ္ဂိုလ်ကြီးတဲ့တန်ခါရဏတင်မှာအဲ့လိုယဟန္တာပုဂ္ဂိုလ်ကြီးတဲ့တန်ခါရဏတင်မှာဖြစ်တော့မိမိဟာအခုမှသောတာပန်အရိယာပုဂ္ဂိုလ်မြတ်သာရှိသေးတယ်ယဟန္တာဖြစ်မှဒီတန်ခါရဏတင်ပွဲကြီးတဲ့ပါဝင်ပြီးဆောင်ရွက်ဆောင်ရွက်မှအဆင်ပြေမှာအဲ့လိုကြိုးစားမှပဲဆိုပြီးကြိုးစားပြီးအထုတ်တာဝရိယတွေလွန်နေတယ် ဝရိယတွေလွန်ပြီးတော့တမာရီကအာနေနေဝရိယနဲ့တမာရီမညီမျှတဲ့အခါကလည်းကြတော့ဘာဖြစ်နေလဲအဲ့ဒီပုဂ္ဂိုလ်ဝရိယနဲ့တမာရီမညီမျှတော့ဥဒိစ္စပဲဖြစ်တယ်ဝိပဿနာဉာဏ်မပေါ်ဘူးဖြစ်နေတယ်ဝိပဿနာဉာဏ်မပေါ်ဘဲဖြစ်နေတယ်ဒီပုဂ္ဂိုလ်ဒါနဲ့ကြိုးစားတရက်လေကြိုးစားတရက်လေကြိုးစားဒီလိုပဲကြိုးစားနေတာပဲတဖြည်းဖြည်းနဲ့ သာသနာတင်မိုးကြီးကလည်းတဖြည်းဖြည်းနီးနီးနီးနီးလာရေရောအာနန္ဒာလည်းဘာမှဖြစ်သေးဘူးအဲ့ဒီမှာအတူတူသံဃာရဏတင်မိုးဝင်ရမယ်ရဟန္တာရှင်များများရေရောအာနန္ဒာပို့ပြီးတော့ဒီတဲ့ဒီတဲ့ပို့ပြီးတော့ကြိုးစားအထုတ်အောင်မှုကိနိတံအစောနံနေနဲ့သူတွေနဲ့ရောနှောပြီးတော့သံဃာရဏတင်ပွဲကြီးဆင်နွှဲရအောင်မှထင်ရဲ့။ဒါညီတော်အာနန္ဒာကိုရည်ညွှန်းပြီးတော့ပြောတာ ဒီလိုအာနန္ဒာမှာသောတာပန်ပုဂ္ဂိုလ်ပဲရှိသေးတယ်ကိလေသာလုံးဝမကင်းသေးဘူးဒီလိုကိလေသာမကင်းသေးတဲ့အတွက်ကြောင့်မို့ဒီကိလေသာမကင်းတဲ့သူတွေနဲ့အတူတူရောနှောပြီးတော့တန်ခိုင်းတာတင်ပွဲကြီးဆင်နွှဲရအောင်မယ်ထင်တယ်ဒီလိုအာနန္ဒာကြားအောင်ပြောကြဆိုကြသူပိုးပြီးကြိုးစားအောင်မို့အဲ့ဒီခါမှာညီတော်အာနန္ဒာလည်းပို့ပြီးကြိုးစားတာအထူးအားဖြင့်တော့ဈဉ္ညာလျှောက်ပြီးကြိုးစားတယ်ဘယ်လိုရှုမှတ်ပြီးကြိုးစားတာလဲ ဈဉ္ဉံဣရိယာပုနဲ့အထူးပြုပြီးကြိုးစားတယ်လို့ဆိုတယ်။ညာပိုင်းအချိန်ဒီမှာဆိုတာထိုင်ရင်ပြင်းငိုက်သွားမှာပေါ့။အဲလိုဈဉ္ဉံဣရိယာပုကိုအထူးပြုပြီးကြိုးစားတယ်။အဲလိုကြိုးစားပြီးရှုမှတ်တယ်တရက်တည်းတရက်နီးလာပြီ။အဲလိုတရက်တည်းတရက်နီးနီးနီးနီးလာတာကနေပြီးတော့နောက်ဆုံးဘုန်းကြီးတို့ယောဂီများမနေ့ဖန်ဆိုရင်တန်ခါရင်နာတင်မွေးကြီးကျင်းပါတော့မယ် ဒီနေ့ညမှဉာဏ်တာမဖြစ်ရင်တော့သူပုထုဇဉ်ဘဝနဲ့ဒီတန်ခါရဏတင်မိုးကြီးအမသောတာပန်နဲ့ဖြစ်နေတန်ခါရဏတင်မိုးကြီးဝင်ဝင်နှွှဲရတော့မယ်သူမပါလို့လည်းမဖြစ်ဘူးအဲ့ဒီတော့ရှင်မကသဗ္ဗမထေရကြီးကလည်းပဲအထူးတတိပေးဘေးကယဟန္တာရှင်မြတ်တွေကလည်းပဲအထူးတတိပေးပြီးတော့အထုစီပါတယ်ဒီတော့အာနန္ဒာလည်းကြိုးစားပြီးတော့လုံးဝတညာလုံးမအိပ်ဖဲနဲ့ဈဉ္ဉံလျှောက်ပြီးတော့ရှုမှတ်တယ် ဈဉ္ညာအမတရားဆိုတော့အခုယောဂီတို့ရှုမှတ်နေတယ်လို့ပေါ့ကိစ္ဆံတောဝါကိစ္ဆံမိတိပသနာတိတွားနေတဲ့အမူအရာလေးကိုပဲရှုနေတယ်။တွားနေတဲ့အမူအရာလေးကိုတွားမှန်သိအောင်ပဲတည်ရခြင်းတည်ရခြင်းတွားမှန်သိအောင်။တွားမှန်သိတဲ့ခံမှာလည်းပဂရိတမန်သိမဟုတ်ဘူးနော်။သူငါယောက်ျားမိန်းမတွားတဲ့အတိမျိုးမဟုတ်ဘူး။တကယ်ကိုအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိုပဲခွာနိုင်တဲ့အတိမျိုးနဲ့ အဲ့ဒီမှာဈဉ္ညာအမှတ်တရားကိုသေချာတတိဥစည်းတဲ့စိတ်လေးနဲ့ရှုမှတ်ညင်ဥရအချင်းကုန်းလာပြီဘာမှမဖြစ်သေးဘူးတကယ်တော့အဲ့ဒီဈဉ္ညာဣရိယာပုကိုညွှန်ကြားထားပြီမဲ့ထိုင်တဲ့ဣရိယာပုနဲ့လည်းပဲရှုမှတ်မှာပါပဲဈဉ္ညာဣရိယာပုနဲ့ပင်မန်းသွားရင်ထိုင်တဲ့ဣရိယာပုနဲ့ရှုမှတ်မယ်ရတဲ့ဣရိယာပုနဲ့ရှုမှတ်မယ်ဒီလိုရှုမှတ်နေမှာပါညင်ဥရအချင်းကုန်းသွားပြီဘာမှမဖြစ်သေးဘူး အဲ့ဒီမှာညင်းလျင်အခြေညင်းလျင်အခြေကိုလည်းဆက်လက်ကြိုးစားဒီလိုပဲမနာမရကြိုးစားနေတယ်ဘာဝိတဗဟုလိကတာဆိုတဲ့အတိုင်းမယမနာကြိုးစားနေတယ်ရှင်းမှနောက်မှဒီစအောင်ကြိုးစားနေတယ်ဒီလိုကြိုးစားအားထုတ်တဲ့အခါမှာတရားမတွေ့တဲ့အခါကလည်းကြတော့ဤတော့အာနန္ဒရဲ့စိတ်ထဲမှာစိတ်ထဲဝမ်းနည်းမှုတွေလည်းဖြစ်လာအားငယ်မှုတွေလည်းဖြစ်လာ ဒီလောက်ကြိုးစားပါလေခင်လေငါမှတရားမရဘူးတရားမတွေ့တရားမရနိုင်တဲ့ပါရမီတို့ရှိမှရှိပါလေစားစိတ်မှာအဲ့ဒီလိုဖြစ်လာတဲ့အချိန်မျိုးလေးမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိမိဘောင်ဝန်ဆံတော်မူကန်ဤချိန်မှာမြတ်စွာဘုရားကညီဝါလေးမှာအာနန္ဒာတဲ့တင့်မှာတရားထူးရနိုင်လောက်တဲ့ပါရမီရှိတယ်ငါဘုရားမရှိတဲ့နောက်ပိုင်း တရားကိုကြိုးစားအားထုတ်ရင်တော့မြတ်စွာဘုရားကဗျာဒိတ်တော်မှာချက်မှတ်ခဲ့တယ်။ဘုရားရှင်ရဲ့စကားတော်နဲ့တိုက်တွန်းခဲ့တယ်။အားပေးခဲ့တယ်။အဲ့ဒါလေးပြန်ပြီးတော့ကြားရောက်တဲ့အခါကာလကြတော့လည်းပဲအိုးငါ့မှာတရားရနိုင်တဲ့ပါရမီရှိတယ်လို့မြတ်စွာဘုရားမိတ်ရှိတယ်။ငါဆက်ကြိုးစားမှပဲဆိုပြီးအဲ့ဒီလိုကြိုးစားလိုက်ကြိုးစားပြီးတော့အာထုတ်ပေမယ့်တရားသဘောတွေမတွေ့တဲ့အခါကျတော့အဲ့ဒီမှာတရားအသိဉာဏ်ဓုတွေမရတဲ့အခါကလည်းကြတော့စိတ်အားတွေငယ်လိုက် အဲ့ဒီလိုနဲ့နောက်ဆုံးတခါညင်းလျာချင်းကုံသွားပြီးမိုးတော့ရမယ်ရောက်လာပြန်အဲ့ဒီမှာဆက်ပြီးကြိုးစားတဲ့အခါကလည်းကြတော့ပင်လဲပင်မလာပြီတညာလုံးမအိပ်စက်ဘူးအဲ့ဒီမှာအထူးပြုပြီးတော့ဈဉ္ဉံဣရိယာပုထိုင်တဲ့ဣရိယာပုလည်းရှုမှာပါရတဲ့ဣရိယာပုလည်းရှုမှာပါဘာကြောင့်လဲဆိုတော့အနုယုတ်တော့အစင်မပြတ်ပွားများနေတယ်လို့ဆိုတာဟုတ်အစင်မပြတ်ပွားများနေတယ်ဆိုတာဘုန်းကြီးတို့ယောဂီများ ထိုင်ကမ္မထန်လေးထိုင်ဣရိယာပုနဲ့ရှုပြီးထသွားတော့ဘာမှရှုမှတ်မှုမပါပဲသွားတာမျိုးမဟုတ်ဘူးအစင်မပြတ်ဆိုတာထားတဲ့ခါမှလည်းပဲထားတယ်ထားတယ်ထားတယ်ထားကန္နကိုအာယုစိုက်ပြီးတော့ရမ်းမိပြီဆိုတဲ့ခါမှရက်တယ်ရက်တယ်မှတ်တယ်တစ်ဖက်ကိုလှည့်တယ်ဆိုရင်လှည့်တယ်လှည့်တယ်သွားမဲ့ပဲမျက်နှာမူမိရင်ရက်တယ်ရက်တယ်သွားပြီဆိုရင်ညာလန်းတယ်ပယ်လန်းတယ်အဲ့ဒီလိုပေါ့အစင်မပြတ်ရှုနေတာ အဆက်မပြတ်ရှုနေတာရှေ့အမှတ်နောက်မှစက်နေအောင်ရှုနေတယ်အဲလိုရှုနေရင်ကနေပြီးတော့နောက်ဆုံးသူပင်လဲပင်မလာတဲ့ခါကလာငါဝရိယတွေလုံးနေလို့ထင်တယ်တရားမတွေ့ဘူးဘုန်းကြီးတို့ယောဂီများလည်းပဲဝရိယတွေနဲ့လွန်နေလားမသိဘူးဝရိယတွေနဲ့လွန်ပြီးတော့ဥဒိစ္စတွေဖြစ်နေကြလားမသိဘူးလေတရားမတွေ့ဘူးဖြစ်အခုညီတော်အနန္ဒာဝရိယတွေလွန်ကင်းနေတာ တကယ်တော့တရားရခြင်းနဲ့စိတ်တွေကလွန်ကင်းနေတာအဲ့လိုလွန်ကင်းပြီးတော့တခါနဲ့အတင်းကြိုးစားနေတယ်အတင်းကြိုးစားနေတဲ့အခါကျတော့ဝိရိယနဲ့တမာရိယမညီတဲ့အခါဉာဏ်ကမပေါ်ဘူးဖြစ်နေအဲ့ဒါနဲ့သူငါဝိရိယတွေလွန်နေပြီထင်တယ်ငါခိတ္တခဏနားလိုက်အောင်မယ်ခိတ္တခဏနားလိုက်အောင်မယ်နားပြီးတဲ့အခါမှာပြန်ပြီးတော့ရှုမှတ်ခဏလေးနားလိုက်အောင်မှပြန်လူလည်းပင်ပန်းလာပြီအဲ့ဒါနဲ့မိမိရဲ့ဂရင်ညောင်ဆောင်ရှိရာ နေရာကိုမှတ်တတိနဲ့သွားတယ်။သွားနေတဲ့ခြေလမ်းနဲ့ခြေလမ်းနဲ့ကိုသတိကပ်နေတယ်အကုန်လုံးဆွဲဆွဲမြဲမြဲပဲမှတ်တတိလေးနဲ့သွားနေတယ်။အဲ့ဒီဂရင်နဲ့ညောင်ဆောင်နဲ့ရောက်တဲ့အခါကျတော့ရက်တယ်။ရက်တဲ့အခါမှလည်းရက်တယ်ရက်တယ်။တချို့ကမှတ်တဲ့အခါမှာခြေစိမ်လေးထင်မှတ်တဲ့အခါမှာရက်ချင်တဲ့စိတ်ကပထမပေါ်တယ်ပေါ်တဲ့အတွက်ကြောင့်ရက်ချင်တယ်လို့မှတ်တယ်။ဒါပေမဲ့ဒီရက်တဲ့နေရာကျခြေစိတ်ထည့်လို့မရဘူး။ဘာလို့လဲဆိုတော့ ကြွားတယ်လမ်းတယ်ချတယ်ဒီမှတ်ကမှတ်နေတယ်ဒီမှတ်မှတ်နေတဲ့အခါကျဒီကြွားမှုလမ်းမှုချမှုလည်းဆုံးရောရပ်ပြီးသားဖြစ်နေတယ်နိဒါကြောင့်ခြင်းစိတ်ရှိပေမဲ့သူခြင်းစိတ်ကိုမှတ်လို့မရရပ်တယ်လို့တတ်မှတ်ရအဲ့ဒီမှာရပ်တယ်ရပ်တယ်မှတ်နေတယ်တကူလို့တညာလို့ဈဉ္ညာလျှောက်ပြီးရှုမှတ်နေတာဆိုတော့ခန္ဓာကိုယ်ကလည်းတောင့်တင်းနေတယ်ကြိုးတွေလည်းတောင့်တင်းနေတယ်အဲ့ဒီအချိန်မှာထိုင်ခြင်းနဲ့စိတ်ကြီးဖြစ်လာ စိတ်လေးဖြစ်လာတဲ့အခါကျတော့ယောဂီရှင်အနန္ဒာကြီးစိတ်ကလေးကိုပဲပြန်ရှုနေတယ်။ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ရှုနေတယ်။မထိုင်နေဘူးနော်ယောဂီပုဂ္ဂိုလ်။တချို့ပုဂ္ဂိုလ်ကတပိတော့စေဥစိတ်စားတွေလည်းမှတ်ပါတယ်ဖေ။ဘယ်လိုမှတ်တာလို့ပြောသမှာဆိုတော့ထိုင်ခြင်းနဲ့ဆိုထိုင်ပြီးနေပြီတော့။ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ဆိုထိုင်ပြီးနေပြီ။မဟုတ်ဘူးထိုင်ခြင်းနဲ့ဆိုတာစိတ်ကိုမှတ်နေတာမထိုင်သေးဘူး။ နောက်မှတည်ရခြင်းတည်ရခြင်းစိတ်ကလျှော့ချလိုက်တာထိုင်နေထိုင်နေထိုင်နေအဲ့ဒီမှာအစင်းစင်အောက်ကိုကျမ်းမှာမရောက်မချင်းထိုင်နေထိုင်နေထိုင်နေထိုင်နေအစင်းစင်မှတ်တာအဲ့ဒီမှာအစင်းစင်မှတ်ပြီးတော့ထိုင်လိုက်တယ်ထိုင်ပြီးပြန်တော့လည်းပဲတကိုယ်လုံးကတင်းတောင့်နေတာဆိုတော့လှဲခြင်းစိတ်တွေမပေါ်နိုင်ဘူးလားလှဲခြင်းစိတ်တွေပေါ်လာတယ် အဲ့ဒီမှာလဲကျင်စိတ်လေးဖြစ်ပေါ်လာတဲ့အခါမှာညီတော်အာနန္ဒာဒီစိတ်လေးကိုပဲပြန်ရှုပြန်တယ်လဲကျင်နေလဲကျင်နေရှုတယ်အဲ့ဒီမှာလဲကျင်တဲ့စိတ်ကလေးကိုပဲပြန်ရှုနေတယ်စိတ်ကလေးကိုရှုပြီးတော့မှခန္ဓာကိုလှဲတဲ့အခါကျတော့မှစိတ်ကိုတင်းထားတာလားလျှော့ချလိုက်တာလျှော့ချလိုက်တာဘုန်းကြီးတို့ကိုယ့်ဟာကိုစဉ်းစားကြည့်ဖို့အိယာကိုလှဲလိုက်တယ်ဆိုလျှော့ချလိုက်တာ အဲ့ဒီမှာလဲတယ်လဲတယ်ဆိုပြီးဒီမှာစိတ်ကိုလျှော့ချလိုက်တဲ့ကဝရိယလျှော့သွားအဲ့ဒီဝရိယလေးလျော့သွားတာနဲ့မိမိမှာရှိနေတဲ့တမာရီနဲ့အဲ့ဒီမှာဟန်ချင်းညီသွားတယ်အဲ့ဒီဟန်ချင်းညီသွားတဲ့ခါကျတော့မှလဲတယ်လို့ရှုတဲ့ခါမှာတစ်ချက်လဲလိုက်ပြက်သွားလိုက်နောက်တစ်ချက်လဲမှုအသစ်ဖြစ်လိုက်ပြက်သွားလိုက်လဲမှုအသစ်ဖြစ်လိုက်ပြက်သွားလိုက်နဲ့ အဲဒီမှာလဲတယ်လဲတယ်လို့ရှုနေရင်ကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီဖြစ်ပြဉာဏ်တွေပေါ်နေတာအဲ့ဒီကနေမှအစဉ်စဉ်ဝိပဿနာဉာဏ်နေအစဉ်စဉ်တက်သွားဝိပဿနာဉာဏ်လောက်တည်းမဟုတ်တော့ဘူးအရိယာမဉာဏ်နေသောတပတိမဉာဏ်ကကြည်ပြီးသားဆိုတော့တက္ကရာဂမိမဉာဏ်ဘုံဉာဏ်အနာဂမိမဉာဏ်ဘုံဉာဏ်အဲ့ဒီမှာအစဉ်စဉ်တက်သွားတယ်အဲ့ဒီမှာနောက်ဆုံးအရဟတမဉာဏ်ဘုံဉာဏ်ဆက်ရောက်အဲ့ဒီအချိန်ဟာ ညီတော်အာနန္ဒာဟာဒီကျမ်းကနေ ပြီးတော့ခြေတော်အပေါ်ကိုလွတ်သွားပြီလဲတာနော်သောသောကထိုင်ထားတယ်ခြေတော်ချထားတယ်အဲ့ဒီကနေအိယာဂရင်ကြောင်ဆောင်ကိုလှဲတယ်လဲတာလေးကိုရှုတယ်တစင်ချင်းတစင်ချင်းကြာနေတာလေးကိုဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့ဒီဖြစ်ဖြစ်ဉာဏ်ကြီးပေါ်ပြီးတော့ဉာဏ်ကြီးအစဉ်စဉ်တက်သွားတယ်အဲ့ဒီမှာခြေတော်လည်းပဲကြမ်းကနေလွတ်သွားပြီသို့တော့ခေါင်းအုံးနဲ့ခေါင်းနဲ့သို့မဟုတ် ကျန်းနဲ့ခေါင်းနဲ့ထိပြီလားဆိုတော့မထိသေးဘူးထိပြီဆိုရင်လည်းပဲအိတ်တဲ့ဣရိယာပုတ်အခုမထိသေးဘူးခြေထောက်ကလည်းကျန်းနဲ့လွတ်နေပြီသောသောကခြေထောက်ကကျန်းနဲ့ထိနေတယ်ဆိုရင်လည်းပဲဒါအိတ်တဲ့ဣရိယာပုတ်မဟုတ်သေးဘူးသူကအခုကျတော့ခြေထောက်ကလည်းကျန်းကလွတ်ပြီအဲ့ဒီမှာခေါင်းနဲ့ခေါင်းနဲ့လည်းမထိသေးခင်အဲ့ဒီအချိန်မှာပဲအရိယာမဉ္ဇဏ်ကြီးဆင်းဆက်တက်ပြီးနောက်ဆုံးကိလေသာအသောကုန်ခံပြီးယန္တာဖြစ်သွားတယ် ဣရိယာပု၄ပါးမှ အလွတ်ယဟန္တာဖြစ်တာထိုင်ရင်လည်းမဟုတ်ဘူးရပ်ရင်လည်းမဟုတ်ဘူးသွားရင်လည်းမဟုတ်ဘူးအိပ်ရင်လည်းမဟုတ်ဘူးလျှောင်းနေစဉ်ဘယ်ချိန်မှလဲလျှောင်းနေစဉ်မှာယဟန္တာဖြစ်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကမှတ်တဲ့အခါကျတော့အိယာကိုရောက်ပြီးစောင်းချုံပြီးမှပေါင်းနေပြင်းနေမှတ်တာအိယာဝင်တဲ့အချိန်မမှတ်ဘူး တကယ်မှန်ရမှာကခုအိယာဘုံအိယာဝင်တဲ့အချိန်ပြုပြင်တာကစပြီးတော့ယောဂီပုဂ္ဂိုလ်ဟာအလိုရှုမှတ်သွားရမှာအဲ့လိုရှုမှတ်သွားတဲ့အခါကိုညီတော်အနန္တာကဲ့သို့ဘုန်းကြီးတို့ယောဂီများဒီလိုလဲလျောင်းနေစဉ်မှာရောတရားမတွေ့နိုင်ဘူးလားတွေ့နိုင်တယ်နော်တေချာလေးပဲတေချာကိုယ်ကယူဆိုင်ပြီးရှုရုံပဲသို့မဟုတ်အိယာဘုံမှာအိရင်းနဲ့လည်းပဲအိပ်ပြီးရှုမှတ်ရင်းနဲ့လည်းပဲယုံနာအဖြစ်အပျက်အိစ္ဆဒုက္ခအနတ္တလက္ခဏာတွေမထင်နိုင်ဘူးလား ပါရမီရှိမယ်ဆိုရင်ပေါ့ပါရမီရှိမယ်ဆိုရင်ကတော့အောက်ထက်အပင်လေးပါလွတ်နိုင်လောက်တယ်သောတပတ္တိမညာပူညာရပြီသောတပန်အရိယာပုဂ္ဂိုလ်မဖြစ်နိုင်ဘူးလားဗျာဖြစ်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့တရားရှုမှတ်တဲ့အခါကာလမှာဒီအိယာဘုံဝင်တဲ့အခါအိယာဝင်တဲ့အခါရောတခြားတတိနဲ့ရှုရတယ်အိယာဘုံရောက်မှရှုရမှာမဟုတ်ဘူး အိယာဝင်တဲ့အချိန်မိမိပြုပြင်တဲ့အချိန်ဒါလေးတွေအကုန်လုံးမရှုရပြီဘူးလားရှုရရှုသွားလို့ရှိရင်ညီတော်အာနန္ဒာကဲ့သို့လဲလျောင်းနေစဉ်မှာရောတရားမရနိုင်ဘူးလားတရားရနိုင်တယ်ဒါကြောင့်တရားရှုမှတ်တဲ့အခါမှာဘယ်ဣရိယာပုနဲ့ပဲရှုရှုတရားရနိုင်တယ်ဟုတ်တယ်မို့လားထိုင်ဣရိယာပုနဲ့ရှုမှတရားရတာမဟုတ်ဘူးရက်တဲ့ဣရိယာပုနဲ့ရှုရင်ရောတရားမရဘူးလား ဒီနေ့ကဘုန်းကြီးပြောခဲ့တယ်ပပန္ဒဝါတိတိတ်တာမတိဟာဂူဘောဝမှာဟုတ်တယ်မလားလိုင်ဂူဘောဝမှာဟိုကလိုင်ဂူဆောင်တဲ့နတ်ကနေပြီးတော့သူ့ကိုအပြစ်တင်ပြီးတော့တခါလေဆေးဆရာကြီးလို့နှိမ်ချပြောဆိုတဲ့အချိန်မှာကုသီလကိုဆင်ကျင်ပြီးတော့မှဒီလိုင်ဂူဘောဝမတ်တရရင်းနဲ့ရှုမှတ်ပေါ်များအထုတ်သွားတာယန္နာပြတ်သွားတာနောက်ဒီလိုပဲဘုန်းကြီးတို့ဒီဘေကုဏီမာလေးကသောနာဆိုတဲ့ဘေကုဏီမာကြီး သောနာဆိုတဲ့ဘိက္ခုနီမကြီးဟာသူ့ရဲ့ဇာကြောင်းလေးတွေဟာဟိုတာသမီများကိုယုံပြီးတော့ပုံမိတဲ့သူ့ဘဝနောက်ဆုံးဘိက္ခုနီမအကြောင်းမှာစွန့်ကြံကွန်းကြံတောင်းစားရတဲ့ဘဝမျိုးရောက်သွားတာသူ့ဘဝဒါကြောင့်မို့ဘုန်းကြီးကပြောလေးရှိပါတယ်ဘုန်းကြီးတွေယုံပြီးတော့လည်းမပုံလေနဲ့နော်ဘုန်းကြီးယုံပြီးပုံတဲ့ပုံကိုယ်ကြီးမျက်ရည်နဲ့မျက်ခွဲဘုန်းကြီးကိုယ်တိုင်တွေ့ဘူးတယ် ဘုန်းကြီးကိုယုံယုံပြီးကြီးညိုကြီးညိုပြီးတော့အမလေးအရှင်ဘုရားနာမတပြီးတော့နေတော့မယ်ဘုရားအရှင်ဘုရားနာမကောင်းချတော့မယ်ဘုရားနဲ့တကားလည်းရှိသမျှတွေပုံလှူတာကုံလဲကုံရောဘုန်းကြီးကလည်းမကြည့်ဘူးဘုန်းကြီးပုံလို့ဒုက္ခရောက်သွားတာလေဟုတ်တယ်မို့လားသားသမီးယုံပြီးတော့ပုံတာအခုဟောဒီတောနာခင်မုန်းဖြစ်တဲ့ ပုဂ္ဂိုလ်ကွယ်လွန်သွားတဲ့အခါကျတော့တစုတဝေးတည်းနေတာမိသားစုသားတွေရောသမီးတွေရောအကုန်လုံးတစုတဝေးတည်းပဲမျက်စိအောက်ကပြောင်းမခံဒီတိုင်းနေတာဖခင်ကြီးခြေတော်ကလည်းဒီတိုင်းပဲဖခင်ကြီးကွယ်လွန်သွားတော့အားလုံးကဒစိမ့်နေပါပါဒီပါဖက်လာပြီဆိုတော့အထူးအဖြင့်တော့သားသမီးပေါ့ဒီသားသမီးလေးတွေကကလေးလေးတွေကရှိလာတဲ့အခါကျတော့ကလေးချင်းကလေးချင်းကပြောရရင်တော့ဒီကလေးကဒီရုပ်လေးကန်ရင်ဟိုကလေးကသူ့ရုပ်မရှိရင်ဒီကလေးတင်းလူလာပဲ လူပြီးဆွဲကုတ်ပဲဖဲအဲဟာနဲ့သားသမီးတွေကဟောစရင်တွေကွဲကုန်ကြရတော့ဟာသူကလေးကငါကလေးကိုလှုပ်တယ်သူကလေးကသူကလေးကဘသူကလေးလှုပ်တယ်အဲ့လိုတွေဖြစ်ကုန်တော့အဲ့ဒါတူနေလို့မဖြစ်တော့အဲ့ဒီခါကျတော့သားသမီးတွေအမွေတောင်းတာသားသမီးတွေအမွေတောင်းတဲ့အခါကလည်းကြတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ပထမတော့မပေးဘူးဒီတိုင်းလည်းပဲမင်းတို့ကကျွေးမွေးနေတာပဲဘာပေးကြလို့လဲဘာလို့ကြလို့လဲမဟုတ်ဘူးကိုကလည်းကိုရုန်းကန်ပြီးတော့ ကိုယ့်ရဲ့တိုးတက်ရတိုးတက်ကြောင်းလမ်းသစ်ထွင်ခြင်းလေပေါ့သာသမီတွေအဲဒီလိုလမ်းသစ်ထွင်ပြီးတော့လည်းပဲအမေကို ပြစ်မထားဘူးပေါ့အကုန်လုံးအလဲကျနဲ့ပြုစုဆောင်ရှောက်သွားမယ်ပေါ့ဒါလည်းသိမယုံသေးဘူးနောက်တနေ့မှာတော့သားတွေသမီးတွေကထိုင်ပြီးတော့အခုလိုပေါ့ခွေလန်းချနာပေါ့လေဒီတကယ်လို့အမေကနေပြီးတော့ငါတို့ကိုပစ္စည်းဝတ္ထုတွေခွဲဝေပေးပြီးရင်အမေကိုငါတို့ဘယ်လိုစောင့်ရှောက်ကြမလဲတယောက်ကိုတအိမ်ဆိုရင်ဘယ်နှစ်နှစ်ပေါ့ အဲ့ဒီမှာဘယ်နှစ်နှစ်စီပေါ့အကြီးဆုံးအိမ်က9နှစ်အဲ9နှစ်ပြည့်ရင်နောက်အလတ်အိမ်နောက်အလတ်အိမ်အဲ့ဒီလိုပေါ့အစဉ်စဉ်ဒီလိုရှိတယ်ဆိုသူကသားသမီးတွေကလည်းအများကြီးသားသမီးတွေများလို့သူ့ကိုဘ ഹു ပုဒ္ဓိကလို့တောင်ခေါ်တာသားသမီးများတဲ့ပုဂ္ဂိုလ်တဲ့သားသမီးတွေအများကြီးပွင့်ထားတဲ့ပုဂ္ဂိုလ်မို့ဘ ഹു ပုဒ္ဓိကအဲ့ဒါနဲ့သားသမီးတွေကသူ့အလှည့်နဲ့သူဆိုတော့နောက်အငယ်တွေကမပြတ်ဘူးတဲ့အမိအသက်ကအခုဘယ်လောက်ရှိနေပြီ အခုအကိုတွေအမတွေခွဲတာကခုနှစ်နှစ်စီဆိုတဲ့ကောကျမတို့စီရောက်မှာမဟုတ်တော့မပြုစုရတော့လျှော့ပါဆိုတော့အဲ့ဒီကနေမှ9နှစ်အဲ့ဒီကနေမှ3နှစ်အဲ့ဒီကနေမှ2နှစ်1နှစ်နောက်ကြတော့တလစီဟောနောက်ကြတော့ကဲ9ရက်စီဖြစ်သွားအဲ့ဒီမှာ9ရက်စီအမေကိုဒီကလည်းအပြောင်းလဲလဲဖြစ်အောင်တအိမ်ကို9ရက်9ရက်ပြုစုမယ်ဆိုပြီးတော့အဲ့လို ပြောဆိုတိုင်ပင်နေကြတော့မှဩငါသားသမီးတွေဟာငါ့ကိုတကယ်ပြုစုကြမယ်ပုဂ္ဂိုလ်တွေပဲယုံကြည်သွားတာအဲ့ဒီလိုယုံကြည်သွားပြီဆိုတဲ့အခါကလည်းကြတော့မှမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကသားတွေသမီးတွေသူ့အတွက်ဘာမှမချမ်းတော့သားသမီးတွေအတွက်အကုန်လုံးပုံပြီးတော့ဝေပုံချခွဲပြီးတော့ပေးလိုက်တာပေးလိုက်တဲ့အခါကျတော့မှပထမဦးဆုံးသားအကြီးဆုံးအိမ်မှာနေ9ရက်အဲဒီတုန်းကတော့ ရစဆိုတော့လေအမွေပစ္စည်းတွေကရစဆိုတော့အမေအမေပေါ့ဗျာချွေမာလေအဲဒီကနေမှနောက်တစ်ခါဒုတိယအိမ်သွားနောက်တတိယအိမ်သွားအဲ့လိုနဲ့တစ်ခါလဲလှည့်လိုက်တယ်တပတ်ပြည့်သွားပြီအဲ့ဒီတပတ်ပြည့်သွားတဲ့အခါနောက်တစ်ပတ်ပြန်လေလာတဲ့အခါကျတော့အမွေပစ္စည်းကလည်းဒီမှာသုံးလို့ဖြုံလို့ရင်းနှီးလို့ကုန်လောက်ဖြစ်သွားတယ်အဲ့ဒီကြတော့ဟိုကသိပြီးတော့မကြည်ကျင်တော့ရွှေမဖြစ်တဲ့ပုဂ္ဂိုလ်ကသိမကြည်ကျင်တော့မကြည်ကျင်တော့ဒီဟာလည်းပဲ တစ်ချိန်လုံးကလည်းချမ်းချမ်းသာသာနေလာခဲ့တဲ့မိခင်ဖြစ်တော့အမလီနေအိမ်နေမှာလားငါငါသားငိမ်သွားမှာပေါ့ငါသမီးငိမ်သွားမှာပေါ့သွားတယ်ဒီကရက်မပြည့်သေးဘူးခုနှစ်ရက်မပြည့်ခင်ကိုမန္တနဲ့ကိုဟိုအိမ်ဆင်းသွားဟိုအိမ်ကလည်းပဲဟိုအိမ်ကခုနှစ်ရက်မှမပြည့်သေးပဲသူ့လက်မဟုတ်သေးဘူးဟောကတ်လာပြီသူ့လက်မဟုတ်သေးဘူးသူ့လက်မရောက်သေးဘဲနဲ့သူ့အိမ်အရင်ရောက်လာပြီဆိုဟောစိတ်ကပြက်လာပြီအဲ့ဒီကလည်းတိတ်အဆင်မပြေတော့နောက်တအိမ် သားနေစီကအဆင်မပြေတော့ငါသမီးတွေစီသွားမယ်ဆိုတော့ဟာသမက်ကတခါတယ်သူတို့အလှည့်မှမဟုတ်သေးပဲနဲ့ဆိုပြီးတော့သမက်ကလည်းပဲဘာဘာညာညာရေပေါ်ဆောင်ကြီးအောင်ကြီးနဲ့ခုနောက်ဆုံးကျတော့လမ်းပေါ်သူ့ဟာသူအိတ်နေတဲ့ခွေးပဲကန်လှိမ့်ပြလိုက်တာအဲဒီကျတော့အမေကြီးကငါရွယ်လုတော့တာပဲငါနေလို့ဖြစ်တော့အဲတော့သားတွေသမီးတွေစီတော့ငါအားကိုးလို့မဖြစ်တော့ဘူးငါဘုံကအကုန်လုံးလဲသူတို့ကိုခွဲဝေပေးပြီးပြီ ဘယ်သူကမှလည်းပဲငါ့ကိုတားတာလည်းပဲဖေဖေမမမရှိတော့သမီးတွေကလည်းငါ့ကိုဖေဖေမမမရှိတော့ဘာကြောင့်လဲဆိုတော့မိစီကရစရာရှိသေးရလားမရှိတော့ဘာမှမရှိတော့ဘူးဆိုရင်တော့သိပြီးတော့မမြုံနေနေတော့ကိုဒါကြောင့်မို့ဘုန်းကြီးကဘုန်းကြီးတို့အညာရိတမှာဟိုတကာကြီးတယောက်ရဲ့ပြည့်ရည်လေးကိုဘုန်းကြီးကတကာကြီးတင်းတင်ပေးတယ်တကမာကြီးတွေဖိုးကြီးတွေဖွားကြီးတွေဘုန်းကြီးရိတ်တာမှာ ကိုရှိတာလေးတော့ဆုတ်ထန်တော့ဆုတ်ထန်တော့ပေမခွာယူပြီးစီလက်တည်းသူဟာသူဆုတ်ထားဆုတ်ထားဘုန်းကြီးကတော့ခိုင်ခိုင်ဆုတ်ထားဒါပဲပြောတယ်သူတို့အဲ့ဒီမှာဘုန်းကြီးတို့နေဘက်မှာလို့ဒီအခုလိုပဲသူ့ရှိတဲ့ဟာတွေကိုသာသမီတွေလက်ထဲရောက်ရင်မိဘမရှိမှ သာသမီတွေအမွေခွဲကြရင်တယောက်နဲ့တယောက်စိတ်ဝင်ကွဲပြီးတော့ညီကောင်မောင်နှမတွေအဆင်မပြေမှဆိုလို့ငါစီတုံးခွဲပေးမယ်ဆိုပြီးသူကခွဲပေးတာအကုန်လုံးခွဲပေးလိုက်တယ် အခုလိုပဲဒီဒီတောနာလိုပဲအကုန်လုံးခွဲပေးတဲ့ခါကျတော့စောစောကလိုပဲဟိုအင်္ဂါတလဒီအင်္ဂါတလနဲ့နောက်ကြတော့အဆင်မပြေတော့အဲ့လိုဖြစ်လာတဲ့ခါကျတော့ဟိုကြီးကအင်းငါလက်ထဲမှာဘာမှမရှိလို့သားသမီးကမပြောနဲ့မြေးရတောင်ငါ့ကိုရင်းမလို့တော့ဘူးလက်ထဲမှာဘာမှမရှိရင်တော့သားသမီးကမပြောနဲ့မြေးရတောင်ရင်းမလို့ဘူးအဲဒီမှာပေးတဲ့တွေးတဲ့အဖိုးဖွားတာဓမ္မတူဖို့ဖို့ဓမ္မတူဖွားဖွားလို့ပြောတာနော်မပေးနိုင်ရင်ကတော့ရေးတောင်မလို့ဘူး အဲ့ဒါနဲ့ဒီဘိုးကြီးဘာလာလောက်တာပါလေဒီဘွားကြီးဘာလာလောက်တာပါလေပြောမှာအဲ့ဒါနဲ့ဒီတကကြီးကဘုန်းကြီးတို့ကလေးဘဝတုန်းကဟိုကြောင်းတက်တဲ့အခါမှာဘုန်းကြီးတို့ကိုလေပင်ကိုဟိုအိတ်ကလေးရှိတယ်ရှုပ်အိတ်ကလေးအဲရှုပ်အိတ်ကလေးအဲ့ဒီမှာခဲတန်းတို့အဲကြောက်တန်းတို့ဘုန်းကြီးတို့ထည့်ထားတာမိဘကမပြောင်းအောင်ဆိုပြီးလုပ်ပေးတာအဲ့ဒီမှာအဲ့ဒီအဖိုးကသူကအဲ့ဒီရှုပ်အိတ်ကလေးလေပင်မှာလွယ်ထားတယ်လွယ်ထားပြီးတော့သူက ဟိုရေချိုးရင်းကနေပြီးသူစိတ်ကူးပေါ်တာဆိုတော့အဲ့ဒီမှာအောက်မှာရေအောက်မှာတွေ့တဲ့ကြောက်ခဲလှလှလေးတွေကိုသူကကောက်ကောက်ပြီးအဲ့ဒီရှုံးအိမ်လေးတွေထည့်တာထည့်ပြီးတော့ဘယ်သားသမီးမှအမြင်မခံဘူးဒီဟာကိုဒီအိတ်ကိုဘယ်သားသမီးမှအမြင်မခံဘူးအဲဘယ်ရေချိုးလဲသူ့အိတ်ကလုံမခံဘူးသူ့ကိုပတ်ထားတာဘယ်နေရာဖြစ်ဖြစ်သူ့ကိုပတ်ထားတာအမြင်မခံတော့သားတွေသမီးတွေအဖေစီမှာရှိသေးတယ်အဖေစီမှာရှိသေးတယ် သူတို့မျောလင့်တာအဖေစီမှာရှိသေးတယ်ဆိုပြီးမျောလင့်ပြီးတော့ပြုစုကြတာအဲ့အချိန်မှာပြန်ပြုစုကြတာဒါဒါလေးမျောလင့်ခြင်းနဲ့ဒါကိုအဖေလုပ်တဲ့ပုဂ္ဂိုလ်ကအတိမခံဘူးဒီအိတ်ကိုတိလိုက်ရင်ကြောက်ခဲတယ်ဆိုတာပေါ်သွားမှာလေသူအတိမခံဘူးဒါလည်းအမြင်မခံဘူးလုံးဝဒါကိုတော့အထူးထိမ့်သိမ့်ထားတယ်အဲ့တော့သာသမီတွေကအဖေစီမှာရှိသေးတယ်အဖေစီမှာရှိသေးတယ်ဆိုပြီးသူတလဲကိုတလဲကယူဆိုင်ကြတယ် နောက်ဆုံးအဖေသေပြီဆိုမှပြင်းညီကောင်မောင်နှမကြီးအစိုးကြီးအဖေရဲ့အထုပ်ကိုဖြီးမဲဆိုဖြီးတော့မှကြောက်ခဲနေတယ်အဲဒီတော့ဒီဖိုးဖွားလေးလည်းပရိယေလေးလည်းသုံးကြအောင်ဒီလိုမဟုတ်ရင်တော့ခင်ဗျားတို့သိပြီးတော့ဘယူးဆိုင်မှာမဟုတ်အခုဒီမှာသောနာတီသောနာမျိုးသမီးဟာသူသားသမီးတွေကဘသူမှဂယုမဆိုင်တော့တဲ့အခါကြတော့မှဘေကုဏီမှာကြောင်းသွားပြီးတော့ဘေကုဏီမရဲ့ဆွမ်းကြံကွန်ကြံလေး တခြားတောင်းစားနေတဲ့ပုဂ္ဂိုလ်များနဲ့အတူသွားပြီးတောင်းစားအဲဒီမှာသွားပြီးတောင်းစားဒါပေမဲ့သာသမီတွေတွေ့နေရရင်သူတို့မျက်နှာငင်ပါစို့လို့သာသမီများနဲ့ဝေးရဘေကုဏီမှာကြောင်းမှာသွားပြီးတောင်းစားမိဘရဲ့မေတ္တာနော်ကိုအောင်လုပ်ပြီးမဲ့သာသမီတွေမျက်နှာငင်ပါစို့လို့ဝေးရမှာသွားပြီးတော့အဲဒီမှာဘေကုဏီမှာကြောင်းမှာတောင်းစားတော့နောက်ဘေကုဏီမှာကြီးတွေကတနာပြီးတော့ဘေကုဏီမှာပြုမလားဆိုပြီးတော့မေးတဲ့အခါပြုပါမယ်ဆိုတော့မှအဲဒီမှာဘေကုဏီမှာပြုလုပ်ပြီး ပြီးတဲ့အခါကျတော့သူဟာစာလည်းမတင်နိုင်တော့ကျောင်းရဲ့တန်ရှင်ရေးဝေယဝဆကိုသူတာဝန်ယူပြီးဆောင်ရွက်ပါမယ်ဆိုပြီးတော့ဘေကုဏီမာကြီးများရဲ့ကျေးဇူးကိုထောက်ပြီးတော့ဘေကုဏီမာကြီးများရဲ့ဝေယဝဆနောက်ကျောင်းရဲ့ဝေယဝဆသူအကုန်လုံးလုပ်တယ်။နေပိုင်းမှာအဲ့လိုဝေယဝဆတွေဆောင်ရွက်ပြီးတော့ညအချိန်မှာငါအတွက်သာသနာတော်နဲ့တွေ့ရကြိုးနတ်ဖို့အတွက်ငါတရားလုံးပါပဲဆိုပြီးတော့ညအချိန်မှာဘုန်းကြီးတို့ကျောင်းအောက်မှာဆင်းပြီးဈဉ္ဉံလျှောက်တယ် ဈဉ္ညာလျှောက်ပြီးရှုမှတ်တာကိုအဓိကထားတယ်။အဲ့ဒီမှာမီးရလို့မရှိဘူးလေအဲ့ဒီခေတ်ကအဲ့ဒီမှာမီးမရှိတော့မှောင်မဲနေတော့ကြောင်းတိုင်လေးကိုကင်ပြီးတော့ပဲလက်တစ်ဖက်ကကင်ထားတယ်။လက်တစ်ဖက်ကကင်ထားပြီးတော့မှအဲ့ဒီမှာလက်ပတ်ပြီးတော့ဒီမှာဈဉ္ညာအမှတ်တရားလေးမှတ်နေတယ်။နောက်အောက်မှာမှောင်မဲနေတဲ့အခါကလာကြတော့ကဲအပြင်ကိုထွက်မယ်ဆိုပြီးအပြင်ကိုထွက်အပြင်ထွက်တဲ့ခါလည်းဒီတိုင်းပဲတစ်ပင်ကိုကင်ပြီးတော့အဲ့ဒီတစ်ပင်လေးကိုလှည့်ပြီးဒီလိုနဲ့ရှုမှတ်နေတာ အဲ့လိုကြိုးစားပြီးတော့ငါမြတ်စွာဘုရားရဲ့သာသနာတော်နဲ့တွေ့ရချူနတ်အောင်ငါဒီတရားလို့ကိုယ်တော့ကြိုးစားပြီးအားထုတ်မယ်နေ့မှအားထုတ်ချင်မရတဲ့အတွက်ညာပိုင်းချိန်မှာဘေကုဏီမကြီးတွေအားလုံးအိပ်ဆက်နေတဲ့ချိန်နောက်ပြီးတော့အပေါ်မှာရှောက်ရင်လည်းပဲမိမိရဲ့ခြင်းနှင်းတန်ကြောင့်လုံးမှာစိုးလို့အောက်ကိုဆင်းရှောက်အဲ့လိုကြိုးစားအားထုတ်တဲ့အခါကျတော့မှဘုရားရှင်ကိုရောင်မြတ်ကြီးကယောဇဝတ္တတတံစီဝေအပ္ပတံဓမ္မမௌတ္တမံ ဧကဟံဇီဝိတံတေယောအတ္တတောဓမ္မမုဒ္ဓမံခြေသမီးလောကုတ္တရာတရား၉ပါးလျော်တဲ့အဲ့ဒီအကျင့်ပฏิပတ်တရားတွေကိုကျင့်ကြံအားထုတ်နေခြင်းအားဖြင့်မကျင့်ကြံအားထုတ်မှုမပြုလို့ရှိရင်အသက်တရားရှိပေမဲ့လို့လည်းပဲလူဘဝမှာလူဖြစ်ချိုးမနှက်ဘူးဒီတရားတွေဆိုတာကသာသနာတော်နဲ့တွေ့မှသာသနာတော်ရှိမှတရားအထုတ်ခွင့်ရတယ်အခုမိမိသာသနာတော်ကြီးနဲ့တွေ့နေတယ် ဒီလိုတရားတွေကိုအားထုတ်ခွင့်မရဘူးလောကုတ္တရာတရားကိုပါအားလျော်တဲ့အကျင့်တတိပဋ္ဌာန်မဲ့ခင်အကျင့်မြတ်တရားတွေကိုအားထုတ်ခွင့်မရရင်အသက်ရာကျော်ရှိပြီမယ်လို့လူဘဝမှာလူဖြစ်ချိုးမနှက်ဘူးချစ်သမီးဒီလောကုတ္တရာတရားကိုပါအားလျော်တဲ့ဒီတတိပဋ္ဌာန်မဲ့ခင်အကျင့်မြတ်တရားတွေကိုရိုးရိုးသေးသေးကျင့်ကြံအားထုတ်နေလို့ရှိရင်တနေ့တည်းတမနဖင်းနေရစီကမှုလူဘဝမှာလူဖြစ်ရချိုးနှက်တယ်လို့မြတ်စွာဘုရားကအဲ့ဒီမှာ တကိုးတော်နဲ့သူ့ရဲ့ဈဉ္ညာလျှောက်နေတဲ့ဈဉ္ညာဥမှာထိုင်ပြီးတော့မြတ်စွာဘုရားဟောကြားပြီးအားပေးတာတနည်းအားဖြင့်သူ့ကိုထောက်ခံချက်ပေးလိုက်တာအဲ့ဒီအခါမှာဟောငါရှုမှတ်နေတာကိုမြတ်စွာဘုရားကိုရောမြတ်ကြီးကိုရောတိုင်းသိတယ်ဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းငါ့ကိုအားပေးချီးမြှောက်တော်မူတယ်ဆိုပြီးတော့အဲ့ဒီမှာမတ်တရက်နေရင်းနဲ့ပဲမြတ်စွာဘုရားချီးမြှောက်တာကိုဝမ်းမြောက်ဝမ်းသာပီတိတွေဖြစ်ပြီးအဲ့ဒီပီတိမှတဆင့် ပိဋိပါမောဇ္ဇမှာတဆင့်ဆက်လက်ပြီးရှုမှတ်တာအဲ့ဒီဈဉ္ညာဥမှာပဲမတ်တရရင်ကိလေသာအသော ကုန်ခံပြီးယန္တာဖြစ်သွားတယ်။ဒါဘုန်းကြီးတို့ယောဂီများရက်ပြီးရှုမှတ်ရင်းနဲ့လေတရားတွေ့ပုံလေးတွေဟုတ်တယ်မို့လား။ဒါကြောင့်မို့ရက်တဲ့ဣရိယာပုနဲ့လည်းပဲရှုမှတ်တရားရနိုင်တယ်။ထိုင်တဲ့ဣရိယာပုနဲ့ရှုမှတ်တရားရနိုင်တယ်။ဈဉ္ညာဣရိယာပုနဲ့ရှုမှတ်တရားရနိုင်တယ်သူပါဒယဟန်ကြီးတို့အခုလျောင်းတဲ့ဣရိယာပုနဲ့ဆိုရင်ညီတော်အနန္တဟုတ်တယ်မို့လား။ ဒါကြောင့်ဣရိယာပု၄ပါးပဲဣရိယာပုနဲ့ပဲရှုရှုတရားမရနိုင်ဘူးလားတရားတွေရောမတွေ့နိုင်ဘူးလားတရားတွေရောမသိနိုင်ဘူးလားဒါကြောင့်တရားအထုတ်တာဟာဣရိယာပုရွေးเสียလိုသေးလားမလိုဘူးတော့ဘယ်ဣရိယာပုနဲ့ပဲရှုရှုကိုရောက်နေတဲ့နေရာကိုယ့်ရဲ့အနေထားလေးတိုင်းကိုယ့်ဟာကိုယ်တတိကပ်ပြီးရှုနေဒါပဲတတိယပြီဆိုရင်တတိကပ်ပြီးရှုနေလိုင်းကားပေါ်မှာလိုင်းကားစီးသွားတယ်ဆိုရင်လည်းဒီတိုင်းပဲကိုထိုင်ရကလေး မျက်စိလေးမှိတ်ပြီးတရားမှတ်သွားကိုကားပေါ်မှာကိုကိုကိုယ်တိုင်မောင်းရင်တော့မရှိနဲ့အဲ့အဲ့ဒီဟာဆိုရင်တော့သိပြီးတော့စိတ်မချဘူးအစည်းရင်ဖြစ်နိုင်တယ်ဒါကြောင့်မို့မောင်းရင်တော့တော့မလုပ်လိုက်နဲ့ကိုကဘေးကထိုင်လိုက်တဲ့ပုဂ္ဂိုလ်ဆိုရင်ဒါလေးကိုကကိုမှတ်သွားလို့ရတယ်မိရဲ့ကလေးနဲ့မှတ်သွားလို့ရတယ်ဒါကြောင့်မို့ဘယ်လိုဣရိယာပုနဲ့ပဲရှူရှူဣရိယာပုမရွေးနေရလည်းမရွေးနဲ့ဘာမရွေးရမှာလဲနေရမရွေးနဲ့ မြတ်စွာဘုရားဒီတံပစဉ်ပိုင်းမှာဆိုရင်ဘယ်နေရာမှာပဲရှုရှုအိတ်ခမ်းထဲမှာရှုလို့မရဘူးလားစာကန်းတောက်ခမ်းမှာရှုလို့ရောမရဘူးလားရေချိုးကန်းတန့်စင်ခမ်းမှာရှုလို့ရောမရဘူးလားအဲ့တော့နေရာရွေးเสียလူသေးလားဒီဘုရားကန်းထဲမှာသွားပြီးတော့ရှုမှမှတရားရှုမှလို့ရတာမဟုတ်ဘူးတခြားနေရာလည်းရှုမှလို့မရဘူးလားသို့တော့ဘုရားကန်းမှာဆိုတော့ဘုရားရဲ့ဂုဏ်တော်အာယုံပြုစိတ်တည်ကြီးကြီးလင်းလင်းဖြစ်အဲ့ဒီအချိန်ကြီးမှာရှုရင်တမာရီမြန်မြန်ဖြစ်လွယ်တယ်ဉာဏ်မြန်မြန်ဖြစ်လွယ်လို့ဘုရားကန်းကိုရွေးတာ ဒါကြောင့်တရားရှုမှတ်တယ်ဆိုတာဘယ်နေရာမှာရှုရှုတတိရတဲ့အချိန်ရှုမှတ်လို့မရဘူးလားဒါကြောင့်နေရာလည်းမရွေးနဲ့နောက်တစ်ချက်အချိန်လည်းမရွေးပါနဲ့ဘာမရွေးရမှာလဲအချိန်လည်းမရွေးပါနဲ့ဘယ်အချိန်မှမှငါတရားအထုတ်မှမရွေးနဲ့ညအချိန်တတိယရင်တတိယတဲ့အချိန်ရှုမှတ်လို့မရဘူးလားနေ့အချိန်တတိယရင်နေ့အချိန်မနေ့အချိန်တတိယရင်မနေ့အချိန်အိတ်မပြောမချင်းမိမိတို့အဲ့ဒီအချိန်မရွေးပဲနဲ့ရှုမှတ်ပါဒါကြောင့်နေရာမရွေး ဣရိယာပုမရွေအချိန်မရွေရှုမှတ်ပွားများအားထုတ်ပါဟုတ်တယ်မလားအဲဒီလိုရှုမှတ်ပွားများအားထုတ်သွားလို့ရှိရင်မိမိကိုယ်၌လည်းပါရမီလည်းပြည့်စုံမယ်မိမိကလည်းတကယ်ကိုဆန္ဒလူကျင်တဲ့ဆန္ဒအားကောင်းမယ်ဆိုရင်ဆန္ဒအားကောင်းရင်ဝရိယအားမကောင်းဘူးလားကျူဇာအထုတ်မှုဆိုတဲ့ဝရိယလူကျင်မှုတွေအားကြီးရင်ကျူဇာအထုတ်တာပဲစောစောကညီတော်အာနန္ဒာပဲကြည်ပေါ့လူကျင်မှုအားကြီးတော့အတင်းကျူဇာတာပဲနိ ဒါကြောင့်မို့ဆန္ဒလူကျင်မှုတွေအားကြည့်ရင်ဝရိယအားကောင်းလာတယ်ဝရိယအားကောင်းရင်တတိရှုမှတ်နိုင်မှုဆိုတဲ့တတိအားတွေကောင်းလာတယ်တတိအားကောင်းလာပြီဆိုရင်စူးစိုက်တည်ကြည်မှုဆိုတဲ့တမာရီအားတွေကောင်းလာမယ်အဲ့ဒီတမာရီအားတွေကောင်းပြီဆိုရင်ယုံ nant ဖြစ်ပြမှာစပြီးတော့ဝိပဿနာဉာဏ်တွေဝိပဿနာပညာတွေဖြစ်လာပြီးတော့ဟောဒီဝိပဿနာပညာဝိပဿနာဉာဏ်တွေအားကောင်းပြည့်စုံပြီဆိုရင်အရိယာမေပညာဖူပညာတွေမရနိုင်ဘူးလားနိဗ္ဗာန်ကိုရောမရောက်နိုင်ဘူးလား ဒါကြောင့်ဘုန်းကြီးတို့ယောဂီများဣရိယာပုမရွေးအချိန်မရွေးနေရာမရွေးပဲနဲ့ဒီတတိပဋ္ဌာန်ဝိပဿနာကျင့်စဉ်တရားများကို လိုက်နာပြီးတော့ရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်ခြင်းအားဖြင့်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း